ခန်းကြီး44အငယ်1မှ6ယောသတိလည်းဝန်စည်းကိုခေါ်၍ထိုသူတို့အိမ်များ၌ရိတ်ခါပါနိုင်သမျှအပြည့်ထက်လော လူတိုင်းဆိုင်သောငွေကိုမိမိတို့အိမ်ဝတွင်၎င်းစပန်းအဖိုးငွေနှင့်ငန့်ငွေဖလားကို အငယ်ဆုံးသောသူ၏အိမ်ဝတွင်၎င်းထက်ထားလောဟုမှာသည့်အတိုင်းဝန်စည်းပြုလေ၏ နံနက်မိုးလင်းသောအခါ ထိုသူတို့ကိုမြည်းများနှင့်တကွလွှတ်လိုက်လေ၏။မြို့ပြင်သို့ရောက်၍မဝေးသေးသောအခါ၊ယောသပ်သည်ဝန်စာရေးကိုခေါ်၍၊ထိုသူတို့ကိုမြန်မြန်လိုက်လော့။မှီသောအခါသင်တို့သည်ကျေးဇူးကို မကောင်းသော အမှုနှင့်အဘယ်ကြောင့်ဆပ်ကြသနည်း။ငါ့သခင်သောက်သော ဖလားမဟုတ်လော။ထူးဆန်းသောဥာဏ်ကို ဖြစ်စေတတ်သော ဖလားမဟုတ်လော။သင်တို့ပြုသောဤအမှုသည်မကောင်းပါတကားဟု ပြောဆိုလော့ဟုမှာသည့်အတိုင်းဝန်စည်းလိုက်၍မှီသောအခါပြောဆိုလေ၏။သူတို့ကလည်းဤစကားကို သခင်သည်အဘယ်ကြောင့်ပြောပါသနည်း။ကိုယ်တော်ကျွန်တို့နှင့်ထိုသို့သောအမှုဝေးပါစေသတည်း။ယမန်ကအိပ်ဝတွင် တွေ့သောငွေကိုခါနာန်ပြည်မှ ကိုယ်တော်ထံသို့ တဖန်ဆောင်ခဲ့ပါပြီ။ သို့ဖြစ်လျင် ကိုယ်တော်ဤသခင်အိမ်၌ရွှေငွေကိုအဘဲကြောင့်ခိုးရပါအံ့နီကိုယ်တော်ဤကျွန်တို့တွင်မိသူ၌တွေ့လျင် ထိုသူကိုတေစေကျွန်တော်တို့သည်လည်းသခင်၌ကျွန်ခံကြပါမည်ဟု ဆိုကြ၏ဝန်စည်းကလည်းတင်တို့စကားအတိုင်းဖြစ်စေသို့တော်လည်းမိသူ၌တွေ့လျင် ထိုသူသည်ငါကျွန်ဖြစ်စေတင်တို့မူကားအပြစ်လွတ်ကြစေဟုဆိုသော ထိုသူအပေါင်းတို့သည်အသီးအသီးမိမိတို့အိတ်များကိုမြေ၌ချ၍ဖွင့်ကြ၏။ဝန်စာရေးသည်လည်းအကြီးမှစ၍အငယ်တိုင်အောင်ရှာသဖြင့်၊ဗင်္ယာမိန်အိတ်၌ဖလားကိုတွေ့၏။ထိုအခါသူတို့သည်မိမိအဝတ်ကို ဆုတ်၍လူတိုင်းမိမိမြည်းပေါ်မှာဝန်ကို တင်ပြန်သဖြင့်မြို့သို့ပြန်သွားကြ၏။14 ယုဒနှင့်ညီကိုတို့သည်ယောသအိမ်သို့ရောက်၍သူသည်အိမ်၌ရှိသေးသဖြင့်သူရှိမှပြတ်ဝတ်လျက်နေကြ၏ယောသကလည်းတင်တို့သည်အဘယ်သို့ပြုပြီးသနည်းငါကဲ့သို့သောယောက်ျားသည်ထူးဆန်းသောဉာဏ်ရှိကြောင်းကိုတင်တို့မတိကြသလိုဟုဆို၏ယူဒကလည်းကျွန်တော်တို့သည်သခင်အားအဘယ်စကားဖြင့်ရှောက်ရပါအံ့နီအဘယ်သို့ ပြောရပါအံ့နီဤအမှုနှင့်အဘယ်သို့လွတ်နိုင်ပါအံ့နီကိုရောကျွန်တို့၏အပြစ်ကိုဘုရားသခင်စစ်၍တွေ့တော်မူပြီးအချင်းသူ၌ဖလားတော်ကို တွေ့၏ထိုသူမှဆ၍ကျွန်တော်တို့ ရှိသမျှသည်သခင်၏ကျွန်ဖြစ်ကြပါ၏ဟုလျှောက်လေတော့ယောသကထိုတို့ငါမပြုရအချင်းသူ၏လက်၌ငါဖလားကို တွေ့၏ထိုသူသည်ငါကျွန်ဖြစ်စေ င်တို့မူကားအဘထံသို့ငြိမ်ဝပ်စွာသွားကြလော့ဟုစီရင်လေ၏။18ထိုအခါယုဒသည်ချဉ်းကပ်လျက်၊သခင်ဘုရား၊ကိုယ်တော်ကျွန်သည်စကားတခွန်းဖြင့်နားတော်လျှောက်ရသောအခွင့်ကိုပေးတော်မူပါ။ကိုယ်တော်ကျွန်၌အမျက်ထွက်တော်မမူပါနှင့်။ကိုယ်တော်သည်ဖါရောဘုရင်ကဲ့သို့ဖြစ်တော်မူ၏ သခင်ကသင်တို့သည်အဖရှိသလောညီရှိသလောဟုကျွန်တော်တို့အားမေးတော်မူလျှင် ကျွန်တော်တို့ကကျွန်တော်တို့အဖအသက်ကြီးသောသူရှိပါ၏အဖအသက်ကြီးစဉ်အခါရသောသားငယ်တယောက် ရှိပါ၏သူ၏အကိုသေးပါပြီသူအမိဖွာသောသားတို့တွင် သူတယောက်ထီးကြံရစ်ပါ၏ထိုကြောင့်သူ၏အဖသည်သူကိုချစ်ပါ၏ဟုသခင်အားပြန်လျှောက်လေသော ကိုယ်တော်ကထိုသူကိုငါကြည့်ရှုရအောင်ငါထံသို့ခေါ်ခဲ့ကြဟုကိုရောကျွန်တို့အားမိန်တော်မူ၏ကျွန်တော်တို့ကထိုသူငယ်ကိုအဖနှင့်မခွာနိုင်ပါအဖနှင့်ခွာလျင် အဖသေပါလိမ့်မည်ဟု သခင်အားလျှောက်တော်လဲကိုရောကတင်တို့ညီမပါလျင်တင်တို့သည်ငါမျက်နာကို နောက်တဖန်မမြင်ရဟုကိုရောကျွန်တို့အားမိန်တော်မူ၏ထိုနောက် ကျွန်တော်တို့သည်ကိုရော့ကျွန်တည်းဟုသောကျွန်တော်တို့အဘထံသို့ ပြန်၍ရောက်သောအခါသခင်စကားတော်ကိုအဘအားပြန်ကြားပါ၏အငယ်25မှ34ကျွန်တော်တို့အဖကလည်းတဖန်သွား၍ငါတို့စားစရာအနှင်းငယ်ကိုဝယ်ကြပါဟု ဆိုသောအခါကျွန်တော်တို့ကအကျွန်ုပ်တို့သည်မသွားနိုင်ပါညီပါလင်သွားနိုင်ပါ၏ ညီမပါလျှင်ထိုသူ၏မျက်နှာကိုမမြင်ရပါဟုပြန်ပြောပါ၏။ကိုယ်တော်ကျွန်၊ကျွန်တော်အဘကလည်း၊သင်တို့သိသည်အတိုင်း၊ငါ့မယားသည်ငါ့အားသားနှစ်ယောက်ကိုဘွား၏။တယောက်ကားငါ့ထံမှထွက်သွား၏။အကယ်စင်စစ်သူသည်အပိုင်းပိုင်းကိုက်ဖြတ်ခြင်းကိုခံရပါပြီတကားဟုငါဆိုရ၏။ထိုကာလမှစ၍သူ့ကိုငါမမြင်ရ။ဤသူကိုလည်းငါ့ထံမှယူသွား၍ သူ၌ဘေးရောက်လျင်သင်တို့သည်ငါသပင်ဖြူကိုဝမ်းနေခြင်းနှင့်တကွမရဏနိုင်ငံသို့တက်ရောက်စေကြလိမ့်မည်ဟု ကျွန်တော်တို့အားဆိုပါ၏တို့ဖြစ်၍ကျွန်တော်သည်ကိုရော့ကျွန်ကျွန်တော်အဖထံသို့ရောက်သောအခါသူငယ်မပါလင် အဖ၏အသက်သည်သူငယ်၏အသက်၌မှီလျက်ရှိသောကြောင့်သူငယ်မရှိသည်ကိုမြင်သောအခါအဖသေးပါလိမ့်မည်ကိုရော့ကျွန်တို့သည် ကိုရော့ကျွန်ဒီဟုသော ကျွန်တော်တို့အဖသပင်ဖြူကိုဝမ်းနေခြင်းနှင့်တကွမရဏနိုင်ငံသို့တည့်ရောက်စေကြပါလိမ့်မည်ကိုရောကျွန်ကအကျွန်ုပ်ဒီတဖန်သူငယ်ကို အဖထံသို့ ပြန်၍မဆောင်ခဲ့လျင်အစင်မပြတ်အဖရှိမှ အပြစ်ကိုခံပါစေဟု ဆိုသည်ဖြင့်အဖထံမှ သူငယ်ဤအာမခံဖြစ်ပါ၏တို့ဖြစ်၍ကိုရောကျွန်သည်သူငယ်အတွက်နေရည်၍သခင်ထံ ကျွန်ခံရသောအခွင့်၊သူငယ်ကိုကား၊အစ်ကိုတို့နှင့်အတူသွားရသောအခွင့်ကိုပေးတော်မူပါ။သူငယ်သည်ကျွန်တော်၌မပါလျှင်၊ကျွန်တော်အဘထံသို့အဘယ်သို့ကျွန်တော်သွားနိုင်ပါမည်နည်း။သို့ပြုလျှင်၊ကျွန်တော်အဘ၌ရောက်လတံ့သောဘေးဥပဒ်ကိုကျွန်တော်မြင်ရပါလိမ့်မည်တကားဟုလျှောက်လေ၏။